အခန်းကြီး3အငယ်1မှ30ထို့နောက်ယောဘသည်နှုတ်ကိုဖွင့်၍မိမိဖွာသောနေ့ရက်ကိုချိန်ဆလျက်မွဲ့ဆိုသည်ကငါဖွာသောနေ့ရက်ပျက်စီးပါစေတားယောက်ျားကိုပရိဒရေယူပြီးဟုတရင်ချပြောသောညလည်းပျက်စီးပါစေထိုနေ့ရက်မိုက်ပါစေဘုရားသခင်သည်မျက်နှာပြုတော်မမူပါစေနှင့်အလင်းမပေါ်ထွန်းပါစေနှင့် မှောင်မိုက်သေမင်းအရေးသည်ထိုနေ့ရက်အတရေကို ရှုံချပါစေ။မိုးတိမ်ထက်လွှမ်းမိုးပါစေ။မွန်းတက်အရှိန်ဖြင့်ကြောက်မဲ့ဖွယ်ဖြစ်ပါစေ။ထိုညသည်မှောင်မိုက်၌ပျောက်ပါစေ။နှစ်စဉ်နေ့ရက်တို့နှင့်မပေါင်းပါစေနှင့်။လမ်းအရေအတွက်မဝင်ပါစေနှင့်။ဩထိုညသည်စိတ်ညံပါစေ။ရှင်လန်းသောအတန်မရှိပါစေနှင့်။နေ့ရက်ကိုရွေ့၍ ကျိန်ဆဲတတ်သောသူ၊မိကြောင်းကိုထစေတတ်သောသူတို့သည် ထိုညဉ့်ကိုကျိန်ဆဲပါစေ။ညဦးယံကြယ်တို့သည် မိုက်ပါစေ။ထိုညဉ့်သည် အလင်းကိုတောင့်တ၍မရပါစေနှင့်။နံနက်မိုဃ်းလင်းကိုမမြင်ပါစေနှင့်။အကြောင်းမူကား၊ငါ့အမိ၏ဝမ်းကို ပိတ်မထား။ဒုက္ခဆင်းရဲကိုငါမမြင်စေခြင်းငှါမကွယ်မကာ။11 ငါသည်မွေးစကအဘယ်ကြောင့်မသေသနည်း။အမိဝမ်းထဲမှထွက်စကအဘယ်ကြောင့်အသက်မချုပ်သနည်း။ငါ့ကိုအဘယ်ကြောင့်ပိုက်ပွေ့ရသနည်း။အဘယ်ကြောင့်နို့တိုက်ရသနည်း။ထိုသို့မပြုလျှင်၊ငါသည်အိပ်၍ငြိမ်းပြီ။ပျော်လျက်နေရပြီ။မြို့ပျက်တို့ကို ပြင်ဆင်ပြုစုသော လောကီရှင်ဘုရင်၊မှူးမတ်တို့နှင့်၎င်း၊ရွှေကိုရတတ်၍ဘဏ္ဍာတိုက်၌ငွေကိုအပြည့် သိုထားသောမင်းတို့နှင့်၎င်းငါငြင်းရပြီ။သို့မဟုတ်အချိန်နှစ်လမစေ့မှီမွေးသော သူငယ်၊အလင်းကိုမမြင်ရသောသူငယ်ကဲ့သို့ငါပျက်စီးရပြီ။ထိုအရပ်၌လူဆိုးတို့သည် နောက်တဖန်မနှောင့်ရှက်ရ။ပင်ပန်းသောသူတို့သည် ချမ်းသာရကြ၏။အချုပ်ခံရသော သူတို့သည်လည်းအတူငြိမ်ဝပ်ရကြ၏။ညှဉ်းဆဲသောသူ၏စကားသံကို မကြားရကြ။ထိုအရပ်၌ ကြီးသောသူနှင့်ငယ်သောသူရှိကြ၏ကျွန်သည်လည်းသခင်လက်နှင့်လွတ်ရ၏အငယ်20မှ26ဒုက္ခဆင်းရဲခံရသောသူအားအဘယ်ကြောင့်အလင်းကိုပေးသနည်းစိတ်နှလုံးခါသောသူအားအဘယ်ကြောင့်အသက်ကိုပေးသနည်းသူတို့သည်တေခြင်းကိုတောင့်တ၍မရနိုင်ဝှက်ထားသောဥစ္စာကိုဖော်ခြင်းဟာတူးသည်ထက်တေခြင်းအကြောင်းကိုဖော်ခြင်းဟာတာ၍ တူးကြ၏သူတို့သည်တင်းကြိုင်းတွင်ကို တွေ့သောအခါအလွန်ဝမ်းမြောက်၍အထူးသဖြင့်ရွှင်လန်းကြ၏မိမိတွားသောလမ်းကွဲပြောက်သောသူဘုရားသခင်စီကာချုပ်ထားသောသူအားအလင်းနှင့်အသက်ကိုအပေကြောင့်ပေးသည်။အစာစားခြင်းအရာ၌ငါညီးတွားခြင်းရှိ၏ငါငိုကြွေးမြည်တမ်းခြင်းမျက်ရည်သည်လည်းရည်စည်းတကဲ့သို့ဖြစ်၏ငါကြောက် သောအမှုသည်ငါ၌ရောက်လာပြီငါအလွန်ကြောက်သောဘေးသည်ငါကိုတွေ့မိပြီငါသည်ငြိမ်ဝှက်ခြင်းမရှိ ချမ်းအေးခြင်းမရှိတက်တာခြင်းမရှိဒုက္ခဆင်းရဲတက်တဲ့ရှိသည်ဟုမွဲ့ဆိုလေ၏